ယနေ့သာသနာတော်နှစ်2564ခုကောဇာတက္က1382ခုဝါကောင်လာဆိုင်8ရက်နန္ဒခင်းခါကာလစကိုင်းမြို့ရွှေမဝရက်ကွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာဥပုပ်တေများစောင့်သုံးဖို့ရောက်ရှိလာရတဲ့ဥပုပ်တေတရားဓမ္မပေါင်းသူတော်ကောင်းတို့တရားစကားအနည်းငယ်နာယူကြည်ညိုရမယ် ဒီကနေ့နော်ကုသိုလ်ပြုကြတဲ့ကုသိုလ်ရှင်တွေအလုံးတော့ကုသိုလ်ရှင်တွေကြီးပါချောင်းဦးကနေလာကြတယ်ဒါကြီးကိုညီညီဖြိုးမတေတေအောင်နော်နှစ်ဖက်မိဘများကိုမူထားပြီးတော့ဟွာစုသင်္ကန်းများဇက်ကလှူဒန်းကြတယ်အဲ့တော့မိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုများဒီကုသိုလ်ကောင်းမှုများနဲ့ပတ်သက်ပြီးတော့ ကိုယ့်ရဲ့စိတ်ထဲမှာချမ်းသာဒုက္ခကိုရစေနိုင်တဲ့အကြောင်းတရားတွေကိုပြုမိပေပြီလို့ကိုယ်စိတ်ထဲမှာဝမ်းသာတဲ့စိတ်ကြည်နူးတဲ့စိတ်ကလေးနဲ့တရားဒေသနာကိုဆက်လက်ပြီးတော့နာယူမှတ်သားကြတယ်နော်တရားနာတယ်ဆိုတာကိုယ့်ရဲ့စိတ်ကိုယုံကြည်မှုတရားတရားသိမြင်နားလည်မှုပညာတရားတို့ဖြင့်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 ဆက်ပြီးတော့ကုသိုလ်ကောင်းမှုတွေကိုစ조사အထုတ်ဖို့အတွက်ခွန်အားဖြစ်စေတယ်။ဒါကြောင့်တရားနာတဲ့အလုပ်ကိုအချိန်တိုလေးပဲဆိုပြီးတော့ဟိုသူ့ကိုတိတ်ပြီးတော့ခပ်ပေါ့ပေါ့သဘောမထားဖို့လိုတယ်နော်။အဲ့တော့ဒီကနေ့ဥပုံနေ့မှာဦးဇင်းစိတ်ထဲမှာဗာကလေးမြန်ပြောဖို့စိတ်ကူးထားတယ်ဆိုတော့အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာ ပုံညာပိတန္တာတုတ်တံဆိုတာရှိတယ်ပုံညာပိတန္တာဆိုတာကောင်းမှုအရင်ကောင်းမှုကိုအမြဲတမ်းစီးဆင်းနေတဲ့မြေကြီးတစ်စင်းနဲ့တင်စားပြီးတော့ဟောတာအမြဲတမ်းစီးဆင်းနေတဲ့ကောင်းမှုမြေကြီးနော်ပုံညာပိတန္တာကုတလာပိတန္တာဒီလိုလေးသုံးအဲ့ဒါပုံညာပိတန္တာ ကောင်းမှုအရင်ကုသလပိတန္တာကုသိုလ်အရင်ကောင်းမှုမြေကြီးကုသိုလ်မြေကြီးဒါတုတ်တန်နှစ်ပုတ်တောင်ရှိတယ်။ပုံညာပိတန္တာတုတ်တန်နှစ်ပုတ်ရှိတယ်။အဲဒုတိယတုတ်တန်လေးကိုပြောစတ္တာရောမေဘိခဝေပုံညာပိတန္တာကုသလပိတန္တာယန္တို့တဲ့ကောင်းမှုမြေကြီးကုသိုလ်မြေကြီး၄မျိုးရှိတယ်တဲ့ မြဲတမ်းစီးဆင်းနေတဲ့အလွန်ကြီးကျယ်တဲ့ကောင်းမှုမြင့်ကြီးကုသိုလ်မြင့်ကြီး၄မျိုးရှိတယ်။အဲ့ဒီကောင်းမှု ကုသိုလ်မြင့်ကြီး၄မျိုးဟာဘာတွေကိုဖြစ်စေနိုင်လို့ဆိုတော့ဒုက္ခတာဟာရာသောဝကိကဒုက္ခဝိပါကတက္ကတံဝတ္တနိကဟိတာယဒုက္ခယတဝတ္တန်တိတဲ့ပြောထားတာလေးကတော်တော်အားရစရာကောင်းတယ်။အဲ့ဒီကောင်းမှုမြင့်ကြီး၄မျိုး ကုသိုလ်မြင့်ကြီး၄မျိုးဟာတဲ့ ုက္ခတာလာတာချမ်းသာဒုက္ခကို ဆောင်တတ်တယ်တဲ့ချမ်းသာဒုက္ခကိုဆောင်ပေးတတ်တယ်တဲ့နော်ကိုလိုချင်တဲ့ချမ်းသာဒုက္ခကို ပေးမယ်ပေါ့ဒုက္ခတာလာတာသောဝကိကသောဝကိကဆိုတာအလွန်မွန်မြတ်တဲ့ကောင်းမွန်တဲ့အာယုန်တွေကိုပေးလိုက်မယ်တဲ့နော်ကိုလိုချင်တဲ့ကောင်းမွန်တဲ့မွန်မြတ်တဲ့အာယုန်တွေကိုရစေတတ်တယ် ဒုက္ခဝိပါက ချမ်းသာခြင်းတည်းဟူသောအကျိုးအာနိသင်ရှိတယ်။တက္ကတံဝတ္တနိကနတ်ပြည်လောကကိုရစေတဲ့တရောက်စေတဲ့တအိဋ္ဌာယကန္တာယမနာပါယဟိတာယဒုက္ခာယတံဝတ္တန်တိနော်အိဋ္ဌာယကိုယ်စီတရားလိုချင်တာလေးတွေတနည်းအားဖြင့်လိုချင်စရာကောင်းတဲ့အရာလေးတွေအဲ့ဒါကိုရစေတဲ့ဟိုအဖြောင့်ပါတာပြန်လို့ရှင် ကိုလိုချင်တာရလိမ့်မယ်ပေါ့နော်ကံတာယကိုနှစ်သက်တာလေးတွေရလိမ့်မယ်မနာပါယကိုမျက်နှိုးတာလေးရလိမ့်မယ်ဟိတာယကြီးပွားလိမ့်မယ်ဒုက္ခယချမ်းသာလိမ့်မယ်တဲ့နော်တတိချာချာလေးအာယုံဆိုင်ပြီးတော့မှတ်မှတ်သားသားလေးဖြစ်အောင်နာနော်ကောင်းမှုမြေကြီး၄မျိုးကုသိုလ်မြေကြီး၄မျိုးဟာနံပါတ်1ဒုက္ခတာဟာချမ်းသာဒုက္ခကိုဆောင်တတ်တယ် သောဝကိကအလွန်မုံမြတ်တဲ့အာယုန်တွေကိုပေးတတ်တယ်ဒုက္ခဝိပါက ချမ်းသာခြင်းတည်းဟူသောအကျိုးအာနိသင်ရှိတယ်တက္ကတံဝတ္တနိကနတ်ရွာလောကကို ရောက်စေတတ်တယ်ဟိတာယဣထာယကန္တာယမနာယဟိတာယဒုက္ခယသံဝတ္တန်တိ၅မျိုးဆက်ပြောတယ်ဣထာယလွယ်လွယ်ပဲဘာသာပြန်မှုကိုလိုချင်တာတွေရလိမ့်မယ်ကန္တာယကိုနှစ်သက်တာတွေရလိမ့်မယ် မနာပါယကိုမျက်နိုးတာတွေရလိမ့်မယ်ဟိတာယကြီးပွားလိမ့်မယ်ဒုက္ခယချလာလိမ့်မယ်တဲ့ခုလက်ချိုးရတဲ့တော့ကိုမျိုးတောင်ရှိရနော်ကောင်းမှုမြေကြီးကုသိုလ်မြေကြီး၄မျိုးอ่ะနော်သူရဲ့စွန့်ရင်အာတိတင်တွေကိုမြတ်စွာဘုရားတည်တော်မူမြင်တော်မူသည့်အတိုင်းဟောတာနော်အဲ့တော့အဲ့ဒီကောင်းမှုမြေကြီး၄မျိုးကုသိုလ်မြေကြီး၄မျိုးอ่ะဘာတွေတော့မြတ်စွာဘုရားအကျိုးအာနိသင်ကို မြင်တော်မူတဲ့အတွက်ကြောင့်ပြည့်ပြည့်စုံစုံဟောတာတော့ဩအဲ့ဒီမြစ်ကြီးတွေကကိုယ့်ရဲ့စိတ်ထဲနှလုံးထဲမှာအမြဲတမ်းစီးဝင်နေပါလားတို့တန်တာမှာအဲ့ဒီမြစ်ကြီးတွေစီးဝင်ဘူးပါလားလို့သိသွားရတာပေါ့တကယ်တမ်းကအခုပြောမဲ့ကုသိုလ်ကြီး၄မျိုးကတရားဓမ္မတို့ဦးဇင်းတို့ရဲ့တန်တာမှာမကြမကြဖြစ်ပေါ်နေကြပါပဲသို့တော့ကိုကဒီလောက်မုံမြန်မာဒီလောက်အစွမ်းအာတိတင်ထက်မြန်မာမသိရဘူးပေါ့နော်ကိုမြတ်စွာဘုရားအဲ့လိုလေးပြောလိုက်တဲ့အခါကျတော့ ကိုရထားတဲ့ကိုမှရှိထားတဲ့အဲ့ဒီကုလို့ကောင်းမှုတွေဟာဒီလောက်တောင်တန်ဖိုးကြီးပါလားလို့သိရလို့ပို့ပြီးတော့စိတ်ထဲမှာလည်းပဲခွန်အားဖြစ်တာပေါ့နော်အဲ့တော့အဲ့ဒီကောင်းမှုမြေကြီး၄မျိုးကုလို့မြေကြီး၄မျိုးဆိုတာပါရီတော့နံပါတ်1ဗုဒ္ဓအဝိစ္စပတန်တော့နော်မြတ်စွာဘုရားရဲ့ပုံမှာမမိတ်မတုံယုံကြည်တဲ့တရားတရားနဲ့ပြည့်စုံနော်မြတ်စွာဘုရားရဲ့ပုံမှာမြတ်စွာဘုရားရဲ့တန်တာမှာရှိထားတဲ့ ဂုံတော်ကျေးဇူးတော်တွေကိုစိတ်ထဲကအော်ငါကိုးကွယ်တဲ့မြတ်စွာဘုရားဒီလိုဂုံတွေနဲ့ပြည့်စုံပါလားလို့စိတ်ထဲမှာမမိတ်မတုံယုံကြည်တဲ့တတ္တာတရားသိမြင်နားလည်တဲ့ပညာတရားနဲ့ပြည့်စုံပြီးတော့မြတ်စွာဘုရားရဲ့ပုံမှာကြီးညိုတယ်အဲ့ဒါနံပါတ်1ကုသိုလ်မြေကြီးပဲကောင်းမှုမြေကြီးပဲတဲ့အဲ့ဒါမြတ်စွာဘုရားအဲ့ဒီတုတ်တန်ထဲမှာအကျေတန်ဝင်လေးပြောတယ်နော်မြတ်စွာဘုရားရဲ့ပုံမှာဘလို့ယုံကြည်ရမှာတော့ဘလို့ကြည်ညိုရမှာတော့နော် လူကြည်ညိုရမှာလဲဆိုတော့နံပါတ်1ကောင်းမှုမြေကြီးကုလို့မြေကြီးရပါလဲဆိုတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုယုံကြည်တာနော်။ဒါမြတ်စွာဘုရားမှာဂုဏ်ကျေးဇူးဟာအနန္တရှိတယ်။အရေးမတွက်နိုင်လောက်အောင်ကြီးကျယ်တယ်များပြားတယ်လို့ကြားဖို့ကြတယ်။အရေးမတွက်နိုင်လောက်အောင်ကြီးကျယ်များပြားတဲ့ဂုဏ်တော်ကျေးဇူးတော်တွေကမြတ်စွာဘုရားကိုယ်တော်တိုင်မိမိတန်တာမှာပြည့်စုံထားတဲ့ဂုဏ်ကျေးဇူးကိုမျိုးမြတ်စွာဘုရားဟောထားတာမရှိဘူးလား ရှင်နော်ကလေးဝါတွေကစားမိမိရဲ့နှုတ်ထဲမှာရထားပြီးသားရှိနေပြီးသားဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာစရဏတပ္ပနောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံဘုဒ္ဓောဘဂဝါဂုဏတော်၉မျိုးနော်အဲ့ဒီဂုဏတော်၉မျိုးကိုအတိပ္ပယ်ကိုသိရှိနားလည်ပြီးတော့ ဩငါကိုးကွယ်တဲ့မြတ်စွာဘုရားဒီလိုဂုဏ်တွေကျေးဇူးတွေနဲ့ပြည့်စုံတယ်လို့ကိုယ်စိတ်ထဲကမြတ်စွာဘုရားရဲ့ပုံမှာကြည်ညိုတဲ့စိတ်ဖြစ်သွားလို့ရှိရင်အဲ့ဒါသောတော်ကပြောခဲ့တဲ့အကျိုးအာနိသင်ကိုရရှိစေနိုင်တဲ့ကုသိုလ်မြင့်ကြီးတွေကိုယ်စိတ်ထဲမှာစီးဝင်နေတာဟုတ်လားကောင်းမှုမြင့်ကြီးတွေကိုယ်စိတ်ထဲမှာစီးနေတာအဲ့ဒီကုသိုလ်မြင့်ကြီးကောင်းမှုမြင့်ကြီးရဲ့အကျိုးအာနိသင်တွေကိုသောတော်ကတခုချင်းဘုံဘုံတို့ပြောခဲ့ပြီနော် အဲ့ဒါလို့ဆိုလို့ရှိရင်အလွန်အကျိုးအာနိသင်ရှိတဲ့ဒီကုသိုလ်မြေကြီးတွေမိမိတန်တာမှာတော့စီးဝင်နိုင်အောင်ဒီဂုဏ်တော်၉ပါးကိုဘုန်းတော်တွေရာကောင်းကောင်းနားလည်အောင်လေ့လာထားရကိုယ်စိတ်ထဲမှာကြောင်ကြောင်ကျင်ကျင်ဆင်ခြင်တတ်အောင်လေ့ကျင့်ထားရဒါကအစကနူသင်မထားပဲနဲ့ဒီဥစ္စာစိတ်ထဲမှာနားလည်မှာမဟုတ်ဆင်ခြင်တတ်မှာမဟုတ်ဘူးနော်အဲ့ဒါလို့ရှိရင်နံပါတ်1မြတ်စွာဘုရားကုံတော်အရဟံဟုတ်လား အရဟံဆိုတာဘာပြောတာတော့နော်မြတ်စွာဘုရားရဲ့စိတ်နှလုံးမှာပူလောင်စေတတ်တဲ့နော်ဆင်းရဲအောင်နှိမ့်ဆက်တတ်တဲ့ကိလေသာတရားတွေလုံးဝကင်းကွာနေလို့စိတ်နှလုံးဟာပဂတိအေးချမ်းနေတယ်တည်ငြိမ်နေတယ်ငြိမ်အေးနေတယ်ဆိုတဲ့အတိပ္ပယ်ကိုအရဟံလို့ပြောတာဘလောက်လိုချင်စရာကောင်းတဲ့အာယုန်နဲ့တွေးလို့မှမြတ်စွာဘုရားရဲ့စိတ်နှလုံးမှာလောဘဟာဖြစ်မလာဘူးလောဘကြောင့်ပူတော်ပူတယ်လောင်တယ်ဆင်းရဲတယ်ဆိုတာမရှိဘူး ဘလောက်မကျေနပ်စရာကောင်းတဲ့အာယုန်နဲ့တွေ့လို့မှမြတ်စွာဘုရားစိတ်နှလုံးမှာဒေါသမိလောင်တယ်ဆိုတာမရှိဘူးမကျေမနပ်ဖြစ်တဲ့စိတ်တို့လည်းဆိုတာမရှိဘူးတိတဲ့တိတိုက်တဲ့တရားလုံးစုံကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်နဲ့မှန်ကန်စွာသိတော်မူမြင်တော်မူပြီးဖြစ်တဲ့တွေ့ကြောင့်မတိမှုမောဟဆိုတဲ့မီးရလည်းမြတ်စွာဘုရားစိတ်နှလုံးကိုလောင်ကျွမ်းတယ်မရှိဘူးဒါကြောင့်မြတ်စွာဘုရားစိတ်ဟာပဂတိငြိမ်းအေးချမ်းသာဟောဆင်းရဲအောင်နေစမဲ့ကိလေသာကင်းကွာနေလို့ ပူလောင်အောင်ရှုမြိုက်မဲ့ကိလေသာမီးတွေငြိမ်းနေလို့မြတ်စွာဘုရားစိတ်ဟာအေးချမ်းနေအဲ့ဒါကိုအရဟံလို့ခေါ်တာဟုတ်လားအဲ့ဒါလိုလေးမြတ်စွာဘုရားရဲ့ဂုဏ်တော်ကိုကိုယ်စိတ်ထဲကစဉ်းစားလိုက်တယ်ဆင်ခြင်လိုက်တယ်နော်ကြည်ညိုမှုဖြစ်သွားတယ်ဆိုရင်ဘာဖြစ်သွားပြီလဲကောင်းမှုမြေကြီးစီးသွားတာနော်ကုသိုလ်မြေကြီးစီးသွားတာဒုက္ခတာဟာချမ်းသာဒုက္ခကိုဆောင်းနိုင်တဲ့သောဝကိကမုံမြတ်တဲ့အာယုန်တွေကိုပေးတတ်တဲ့ ဒုက္ခဝိပါကချမ်းသာခြင်းဆိုတဲ့အကျိုးအာနိသင်ရှိတဲ့တက္ကတံဝတ္တနိကနတ်ရွာလောကကိုရောက်စေတတ်တဲ့အိဋ္ဌာယကန္တာယမနာပါယဟိတာယဒုက္ခယအိဋ္ဌာယကိုလိုချင်တာတွေကို ပေးမယ်ကန္တာယကိုနှစ်သက်တာတွေကို ပေးမယ်မနာပါယကိုစိတ်ထဲမှာမျက်နှိုးတာတွေကိုရစေတတ်တဲ့အဟိတာယကြီးပွားစေမယ်ဒုက္ခယချမ်းသာစေမယ်အကြောင်းတရားကြီးကိုကိုကပြုလိုက်ရရောက်သွားတယ်အဲ့လိုနားလည်ရတယ်နော် ဂုံတော်ဘယ်နှပါတော့ကိုပါနော်အကုန်လုံးပြောနေတော့တရားအများကြီးရှိနော်ဟုတ်လားဒီအရဟံဂုံတကုံလောက်ကိုပဲကြွကျွမ်းကျင်ကျင်သိနိုင်မယ်ဆိုလို့ရှိရင်ကိုပဲဒါကိုစဉ်းစားဆင်ခြင်ပြီးတော့နေမယ်ဆိုရင်ကောင်းမှုမြည်ကြီးကိုယ်စိတ်ထဲမှာရှိနေတာဟုတ်လားသမန္တဗုဒ္ဓအလွန်ကောင်းတဲ့အတိဘယ်လေးတွေနဲ့ရှင်းပြီးတော့ဒီအတိဘယ်လေးတွေကလည်းကြက်မှတ်ထားမှရနိုင်တာ ဒီတိုင်းလေးတစ်ခါလောက်ကြည်ထားတာနဲ့မရနိုင်နော်ကြက်မှတ်ထားမယ်နေ့စဉ်ဒါကိုကိုကဝတ်ထားပြီးတော့အာယုံပြုမယ်ဆင်ခြင်မယ်နှလုံးသွင်းမယ်ဆိုရင်တော့ကိုကြိုက်တဲ့အချိန်မှာဆင်ခြင်နှလုံးသွင်းလိုက်တာနဲ့အိုက်ဆန်တရားတစ်ချက်မှကုန်စရာမလိုပဲနဲ့ကောင်းမှုမြည်ကြီးကုသိုလ်မြည်ကြီးဟာကိုယ်စိတ်နှလုံးမှာစီးဆင်းနေတယ်တည်တင်တည်လိုက်တဲ့တရားလုံးစုကိုမဖောက်မပြန်ကိုယ်ပိုင်ဉာဏ်ဖြင့်မှန်ကန်စွာထိုးထွင်းပြီးတည်တော်မူမြင်တော်မူတဲ့တမန်တန်ဗုဒ္ဓကို ဟုတ်လားဝိဇ္ဇာစရဏတမန္တမျက်စိနဲ့တူသောအတိညာဝိဇ္ဇာခြေထောက်နဲ့တူသောအကျင့်စရဏတရားတို့ဖြင့်ပြည့်စုံတော်မူတယ်ဒုက္ကတရှေးဖျားတို့ဤတို့ကြွလာတော်မူခြင်းကောင်းတော်မူတယ်ပြောသည်မြပြုသည်မြအလုံးအကောင်းဆုံးသာဖြစ်တော်မူတယ်ဒါဒုက္ကတရဲ့အဓိပ္ပာယ်ပြီးတော့ပါတော့လောကဝိတုလောကအလုံးကိုတည်တော်မူမြင်တော်မူတယ်တတ္တလောက သင်္ခါရလောကဩဃတလောက နော်တတ္တဝါတွေရဲ့အကြောင်းသင်္ခါရတရားတွေရဲ့အကြောင်းတတ္တဝါတွေနေထိုင်ရာဩကာသလောကကြီးရဲ့အကြောင်းမြတ်စွာဘုရားတစိုးတစည်းမှမကြောက်အကုန်လုံးကိုသိတော်မူပြင်တော်မူတယ်လောကဝိတုပြပါတော့အနုတ္တရောပုရိသဓမ္မတာတဲ့အထိဆုံးမတိုက်တဲ့တတ္တဝါတွေကိုကိလေသာကင်းယဉ်ကျေးခြင်းတို့ရောက်အောင်ဆုံးမတော်မူရတဲ့အတုမရှိအမြတ်ဆုံးဖြစ်တော်မူတော်မြတ်စွာဘုရားလောဘဒေါသမောဟတို့ကြောင့်ရိုင်းဆိုင်နေတဲ့စိတ်အလုံးရှိနေတဲ့ ဆင်းရဲနေတဲ့စိတ်နှလုံးရှိနေတဲ့တတ္တဝါတွေကိုမြတ်စွာဘုရားလောဘဒေါသကင်းပြီးတော့နော်ယဉ်ကျေးသွားအောင်ချမ်းသာခြင်းသို့ရောက်သွားအောင်ဆုံးမတတ်တယ်အဲ့လိုဆုံးမတဲ့နေရာမှာမြတ်စွာဘုရားအသာဆုံးပဲအမျက်ဆုံးပဲလို့ပြောတယ်ပြီးတော့ပါတော့တတ္ထဒေဝမနုဿာတန်တန်တရားခရီးသွားတတ္တဝါအများတို့ဤရှည်သွားကောင်းတော်ကြီးဖြစ်တော်မူသောမြတ်စွာဘုရားတဲ့တန်တရားဒီဥတော်ခရီးလမ်းမှာနော်တတ္တဝါတွေဒီဥတော်ခရီးတယ်တွေဘလို့နေရလဲခရီးသွားနေကြတယ်ဒါတင်စားပြောတာပေါ့နော် အဲ့လိုခီးသွားနေရတဲ့တတ္တဝါတွေအတွက်လမ်းမှန်ကိုညွှန်ပြနိုင်ဖို့အတွက်နော်ဆင်းရဲဒုက္ခရောက်စေမဲ့လမ်းကိုတားဆီးနိုင်ဖို့အတွက်ချမ်းသာဒုက္ခကိုရရှိနိုင်တဲ့လမ်းမှန်ကိုညွှန်ပြနိုင်ဖို့အတွက်ရှေ့ကခေါင်းဆောင်ဆိုတာလိုအပ်တယ်နော်အဲ့ဒါမြတ်စွာဘုရားတတ္တဝါအားလုံးရဲ့ရှေ့သွားခေါင်းဆောင်တဲ့ဒါကိုတတ္ထထေဝမနုဿာဒီမှာမြတ်တတ္တဝါတို့ရဲ့ဆရာလို့ဒီလိုလည်းပဲအတိပဲဖွင့်ကြတာလည်းရှိတယ်ဒါဘုံမောတော့ဘုံဘုံနှစ်သက်တဲ့အတိပဲလေးပြောတာနောက်ပြီးတော့ဗုဒ္ဓ တစ္ဆာလေးပါးအမှန်တရားတွေကိုကိုယ်တိုင်လည်းသိမြင်တပါသူတို့ကလည်းသိကြတော်မူတဲ့တော်မြတ်စွာဘုရားအမှန်တရားတွေကိုကိုယ်လည်းသိတယ်သူများကိုလည်းသိအောင်ပြုနိုင်စွမ်းနေဗုဒ္ဓပြီးတော့ပါတော့ဘဂဝါပြုခဲ့တဲ့ပါရမီတော်အနန္တတို့ကြောင့်လောကီလောကုတ္တရာကောင်းမြတ်ခြင်းဂုံအဖျားပြားတို့ဖြင့်ကောင်းစွာအကုန်လုံးဤပြည့်စုံတော်မူပါသောမြတ်စွာဘုရားဘဂဝါဆိုတာပြည့်စုံခြင်းလို့အကျဉ်းမြင့်အိဗယ်နားလဲစေ ဘာမှမလိုဘူးပေါ့နော်ရုပ်ပိုင်းဆိုင်ရာလည်းပဲရုပ်ရည်ယူပကာယအဖြစ်အတူမရှိအတူမရှိပြည့်စုံတရားဓမ္မပိုင်းဆိုင်ရာသိမြင်မှုပိုင်းဆိုင်ရာအကုန်လုံးမြတ်စွာဘုရားကိုမှီတာမရှိဘူးဘယ်ဘက်ကမှလိုလေသေးမရှိပြည့်စုံတယ်လို့အဲ့ဒါလိုလေးနားလည်ရမှာဒါလည်းပဲအလကားရတာမဟုတ်နော်အခြေတုံးကသူပြုတ်ခဲ့တဲ့ပါရမီတွေကျင့်ခဲ့တဲ့နော်ပါရမီတွေဒါတွေရဲ့အစွမ်းကြောင့်လို့မြတ်စွာဘုရား လောကီဂုံလောကုတ္တရာဂုံလောကနဲ့ပတ်သက်ပြီးတော့ပဲကြည်မလားဓမ္မနဲ့ပတ်သက်ပြီးတော့ပဲကြည်မလားမြတ်စွာဘုရားတဏ္ဍာမှာပြည့်စုံထားတဲ့ဂုံတွေဟာမနိုင်ရှင်လောက်အောင်ကြီးကျယ်တယ်များမြတ်တယ်ဘဂဝါရဲ့အတိတ်နော်အဲ့လိုအရဟံစဘဂဝါဆုံးဂုံတော်တွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာကျွမ်းကျင်အောင်လေ့လာလိုက်စားပြီးတော့ဆင်ခြင်မဲ့နှလုံးသွင်းမယ်ဆိုလို့ရှိရင်ဒါပါလေသောတော်ကပြောခဲ့တဲ့ကောင်းကျိုးချမ်းသာတွေကိုရစေတတ်တဲ့ ကောင်းမှုမြေကြီးစီးနေတာကုသိုလ်မြေကြီးစီးနေတာလို့နားလည်ရတယ်နော်ဒါနံပါတ်1ကောင်းမှုမြေတဲ့ကောင်းမှုမြေကြီးက၄စင်းရှိတယ်နော်နောက်နံပါတ်2ကပါလို့ဆိုတော့ဓမ္မေအဝိစ္စပတ္တနာနောက်သူတော်ကောင်းတရားရဲ့ပုံမှာယုံကြည်တာနောက်ဒီမှာသူတော်ကောင်းတရားဆိုတာကဣတတို့ရဲ့နှုတ်ထဲမှာတူပြီးသားဖြစ်ပါလိမ့်မယ်မလေးတံဖူလေးတံနိဗ္ဗာန်ပြိယဟုဆိုသောစေတံသောတရားတော်မြတ်ကြောက်တယ်နော် မဲ့၄ပါးကိလေသာတရားတွေကိုအမြင့်ပြတ်ပယ်တတ်နိုင်တဲ့စွမ်းတတ္တိရှိတဲ့မဲ့၄ပါးကိလေသာတွေကိုမဲ့ညာပယ်တတ်လိုက်တဲ့အခါမှာစိတ်နှလုံးမှာလုံးဝငြိမ်းအေးသွားစိတ်နှလုံးကိုငြိမ်းအေးစေတတ်တဲ့ဟို၄ပါးမဲ့ညာကိုရပြီးရင်ပူညာဆိုတာတောက်လျှောက်တော့တန်းပြီးတော့ဖြစ်တာအဲ့ဒါကိုအကာလိကလို့ခေါ်နော်အဲ့ဒီမက်ဖို့တို့ရဲ့အာယုံဖြစ်တဲ့နိဗ္ဗာန်အခြေခံဖြစ်တဲ့ပရိယစေတံသောတရားတော်မြတ် ဟုတ်လားကိလေသာကိုငြိမ်းအေးစေတဲ့မဲ့လေးပါကိလေသာကိုပယ်တတ်တဲ့မဲ့လေးပါတဖန်ငြိမ်းအေးစေတဲ့တိဖို့လေးပါမဲ့ဖို့တို့ရဲ့နေအာယုံဖြစ်တဲ့နိဗ္ဗာန်အခြေခံဖြစ်တဲ့ပရိယတရားဗဒမျိုးတို့10မျိုးဟုတ်လားအဲ့ဒီသူတော်ကောင်းတရား10မျိုးဟာတဲ့နံပါတ်1သွားခါတော့ရနော် သက္ခာတောဘဂဝတာဓမ္မောတန္တိတိကောအာဂါလိကောဣဟိပတိကောဩပနိယကောပစ္စတံဝိရိတဘောဝိညုဟိတောကောင်တရားရဲ့ဂုံကြီး6မျိုးနံပါတ်1ကမှာတော့သက္ခာတသက္ခာတဆိုတာသူ့အခါတသူ့ဆိုတာကောင်းမွန်ဆိုတာအခါတဆိုတာဟောထားတာပြောထားတာအမြတ်စွာဘုရားပြောခဲ့တဲ့စကားတွေကပြောတဲ့အတိုင်းမှန်တယ်။နော်ဒါလို့ရင်ဆင်းရဲမယ်ဆိုရင်တကယ်မလုံးနဲ့ဆင်းရဲမှာပဲ။ ဒါလုပ်ရင်ချမ်းသာမယ်ဆိုရင်တကယ်လုပ်ကြည့်ချမ်းသာလိမ့်မယ်ပြောတဲ့အတိုင်းဟုတ်တယ်မှန်တယ်တကယ်ဒုက္ခငြင်းရကိုလည်းပဲဆက်ရောက်စေတယ်သူပြောထားတဲ့နေ့တိုင်းကျင့်မယ်ဆိုလို့ရှိရင်ဒါကြောင့်ဘုရားရှင်ကိုရမေကြီးဟောခဲ့တဲ့တရားတွေကောင်းမွန်စွာဟောထားတဲ့တရားတွေဟောတောင်မျိုးဆိုရရတယ်ဘယ်လိုလေးရေးတော့ကြားရယုံမဲ့အပူစင်၍ကျင့်တဲ့ချမ်းသာကျင့်ပြီးကလေးလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့စခန်းသိအောင်မှန်းလင့်ရည်ရောကောင်းစွာဟောတော်မူသောတရားတော် ဘုရားရဲ့တရားဆိုတာကြားလိုက်ရတာနဲ့ကိုယ်ပဲစိတ်ထဲမှာငြိမ့်အေးသွားလက်တွေ့ကျင့်မယ်ဆိုလို့ရှိရင်ပိုးပြီးတော့ချမ်းသာဒုက္ခနဲ့ပြည့်စုံတယ်ကျင့်ကြံကြိုးကိုအားထုတ်လို့ပေါက်မြောက်သွားပြီးအောင်မြင်သွားပြီးအပြီးဆုံးရောက်သွားပြီဆိုတော့ဒါအထွတ်အထိပ်ချမ်းသာကိုရမယ်နော်ဒါကိုပါခေါ်တော့သူသက္ခာတနော်သူအခါတဟုတ်လားသက္ခာတောဘဂဝတာဓမ္မောပြီးတော့ပါတယ်တန်တိဋ္ဌိကောတဲ့ ကျင့်ကြံကြုတ်ကိုအားထုတ်လေမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်သောတရားတော်တဲ့ကိုယ်တိုင်သိနိုင်တယ်မသိနိုင်လောက်အောင်ဟောဘယ်လိုပြောမလဲတချို့အရာတွေကစိတ်ကူးရင်ပဲရှောက်ပြောတာဒါတကယ်လို့ကြည်လို့လည်းသိရတာမဟုတ်တရားဆိုတာအဲ့လိုမဟုတ်တကယ်လို့ကြည်ရင်သိနိုင်တယ်ဟောသူများပြောတာကိုကိုယ်တိုင်မသိနိုင်မဲနဲ့ရန်ဆန်ပြီးတော့လက်ခံနေရတဲ့အရာဌာနမျိုးမဟုတ် ကိုယ်တိုင်လက်တွေ့သိလို့ရတယ်အဲ့ဒါကွာစားကုန်မယ်ဟောဆိုအလိမ်ညာတွေပဲများတဲ့လောကကြီးထဲမှာကိုယ်တိုင်လုပ်ရင်ကိုယ်တိုင်သိနိုင်တယ်ကိုယ်တိုင်မြင်နိုင်တယ်ဆိုတဲ့အရာအလွန်ကြီးမားတဲ့ကုန်ပဲဒါစစ်မှန်တဲ့သစ္စာတရားဖြစ်လို့မို့ကိုယ်တိုင်သိနိုင်တယ်လို့ပြောတာစိတ်ကူးရင်လည်းရှောက်ပြောနေတာမဟုတ်မင်းမယုံရင်လှုပ်ကြည့်ဟောဒီလိုမျိုးကိုသူကအမကံရဲ့ရှိတယ်မင်းကိုယ်တိုင်သိနိုင်တယ်နော်တန်ဒိဋ္ဌိကကိုယ်တိုင်သိနိုင်တယ် ဟုတ်လားအဲ့ဒါတရားတော်ရဲ့ဂုဏ်ပဲအဋ္ဌိကပြီးတော့ပါတော့အဂါလီကောတဲ့ဟုတ်လားအဂါလီကောဆိုတာအချိန်မဆိုင်အကျိုးပေးတာတရားကြောင့်ဖြစ်တဲ့ချမ်းသာဒုက္ခကိုဘုံဘုံတို့ရရှိဖို့အတွက်အချိန်စောင့်စရာမလိုဒီနေ့မှာအဂါလိကာယမုတ်ချကောက်ရမှာဘယ်ရလဲလို့ပြောတော့ဆိုတော့ပြောတယ်မဲ့လေးပါမဲ့လေးပါပြီးရင်မဲ့ညံပြီးရင်ပူညာတန်းဖြစ်တာကိရိတာကိုတတ်တဲ့ကုသိုလ်ဖြစ်တာနဲ့တောက်လျှောက်စိတ်ရဲ့ရင်းအေးမှုဆိုတာတန်းဖြစ်တာ အမဉ္ဉံဖြစ်ပြီးရင်ပူဉ္ဉံမဖြစ်အောင်ဂျားထဲမှာဒီမဉ္ဉံဖြစ်စေတတ္တဝါဘယ်သူမှတတ်လို့ကိုမရဖိုလ်စိတ်ဖြစ်ကိုဖြစ်ရတယ်တော့ဂျားထဲမှာဘာစိတ်ကလေးမှလည်းချားတာမရှိဘူးတောက်လျှောက်မဉ္ဉံပြီးရင်ပူဉ္ဉံအဲကြောင့်မလို့မုတ်ချအကလိကတရားဆိုတာမလေးပါးကိုပြောတာသို့တော့ဟိုကျန်တဲ့ကုသိုလ်တရားတွေကျန်တဲ့သူတော်ကောင်းတရားတွေဟာလည်းစိတ်ကိုချမ်းသာစေတာပဲ ထူကြပါစို့ခုဘုံဘုံတို့ကုသိုလ်ကောင်းမှုပြုတယ်စိတ်ထဲမှာကောင်းတဲ့သဘောလေးတွေဖြစ်အောင်လုပ်လိုက်တယ်တော့ကုသိုလ်ရတယ်ဆိုတာစိတ်ကောင်းလေးတွေဖြစ်သွားတာကိုပြောတာအဲ့ဒီစိတ်ကောင်းလေးဖြစ်သွားပြီဆိုတာနဲ့အဲ့ဒီချမ်းသာဒုက္ခရဖို့အတွက်ဘုံဘုံတို့ကနောက်ဘဝထိရအောင်ထိုင်ဆောင်နေတယ်တကယ်တမ်းကမလို့နောက်ဘဝရမှရောက်ရမယ့်အကျိုးကတတ်အခုလုံးလုံးစေကုစိတ်ထဲမှာကုသိုလ်စိတ်ဖြစ်သွားတာနဲ့ကိုပဲအဲ့ဒီကုသိုလ်စိတ်ဖြစ်နေတဲ့ဒီစိတ်ဟာဆင်းရဲမှုကင်းတယ်ဒါသူ့တဘာဝပဲဒီဥစ္စာ သူကမှအဲ့လိုဖြစ်အောင်လုပ်ထားတာမဟုတ်ဘူးကုသိုလ်ရဲ့သဘာဝကွာဆိုစိတ်ကိုချမ်းသာစေကုသိုလ်ဖြစ်ပြီးဆိုရင်စိတ်ချမ်းသာအစိတ်ချမ်းသာဖို့အတွက်ကုသိုလ်ရှင်ဟာအချိန်ကာလအကြာကြီးစောင့်နေကြမလို့သဘောပေါက်လားအကာလိကနော်တရားဆိုတာအချိန်မဆိုင်ကြိုးပေးတယ်တဲ့ပြီးတော့ပါတော့အေဟိပတိကအေဟိဆိုတာလာခဲ့ပတိကကြည်ကြည်မရုံရုပ်ရှင်လာပြီးတော့လှုပ်ကြည့်ကြည်ကြည် အလွန်အာမခံချက်ရှိတာပေါ့နော်သူအစစ်အမှန်တရားဆိုတဲ့အခါကျတော့ဝေဖန်ခံနိုင်တယ်စိစစ်ခံနိုင်တယ်တတိဆိုဘုရားကြီးကဒီအဟိပတိကကုံဘလို့ရေးတော့လာရောက်ရှုမြင်ကျေးဇူးတင်မြဲဖြစ်၍လာပါရှုပါကြင်ကြံပါဟုမပါပါအောင်ခေါ်ဆောင်သွင်းတိုက်တွန်းခြင်းကထိုက်တန်တော်မူသောတရားတော် လက်တွေ့လှုပ်ကြည့်ရင်လူတိုင်းကသိနိုင်တယ်သိတဲ့အခါကျတော့အော်ငါ့ကိုဒီအလုပ်ကိုလှုပ်ဖြစ်အောင်ဒီသူတော်ကောင်းတရားကိုသိအောင်နော်လှုပ်ဖြစ်အောင်တိုက်တွန်းတဲ့ပုဂ္ဂိုလ်အလွန်ကျေးဇူးကြီးပါလားလှုပ်ကြည့်တဲ့လူတွေကခိုင်းတဲ့လူကိုနောက်ပိုင်းမဖြစ်တော့ကျေးဇူးတင်သွားတာကြီးပဲဒါကြောင့်မို့လို့တရားဆိုတာလာလှုပ်ကြည့်လို့ခိုင်းတိုက်တယ်တရားရဲ့ဒီလိုဂုဏ်လေးတွေကိုစဉ်းစားရတာအလွန်တရာမှစိတ်ထဲမှာယုံကြည်မှုအားတွေဖြစ်ရတာနော်ပို့ပြီးတော့လှုပ်ချင်စိတ်၊ကန့်ချင်စိတ်တွေထက်သန်ရတာ အေဟိပတိကပြီးတော့ပါတော့ဩပနိယကတရားကုံတော်၆ပါးထဲမှာတော့ဘုံဘုံအဲ့ဒီကုံကိုအကြိုက်ဆုံးပဲဩပနိယကဆိုတာကောင်းလွန်းလို့ကိုယ်စိတ်ထဲမှာအမြဲတမ်းဆောင်ထားလိုက်တယ်ဆိုတဲ့အဓိပ္ပာယ်ဆိုရပါစို့ပိယသိတိကာယသိတိဓနာသိတိဟာသိတိမျိုးစုံကိုပြီးတဲ့ဓလုံးတစ်လုံးရမယ်ဆိုရင်ဘာလို့ထားမလဲဆောင်းထားမှာကိုဒီတာတုံးလေးရှိရလို့တော့ဘယ်သူမှပြောမှာမဟုတ်ဘူးအန္တရာယ်ရှိလို့ဟုတ်လားဒီတာလုံးလေးဆောင်းထားရင်လူမြင်တိုင်းကမင်းကိုချစ်မှာ စီးပွားရေးကလည်းအောင်မြင်မှာဘယ်သူမှရိုက်လို့နှက်လို့လည်းပဲတော့အန္တရာယ်မရှိဘူးကာယတိတိလည်းပြီးမှာဟာအဲ့လောက်သာစွန့်ကြည့်ဘာလို့ထားလဲစောင်းထားပါနော်တရားဆိုတာလောကီလောကုတ္တရာကောင်းကျိုးအဖျားပြပြစ္ဆုတ်ပန်တန်ရာကောင်းကျိုးအဖျားပြကိုဖြစ်စေတတ်တဲ့အတွက်ကြောင့်ကိုယ်စိတ်နှလုံးကအမြဲတမ်းဖြစ်အောင်လှုပ်တင်တယ်စိတ်ထဲမှာအမြဲတမ်းဖြစ်အောင်လှုပ်တင်တယ်အဲ့ဒါကိုဆောင်းတယ်လို့ခေါ်ဆောင်းထားတာတင်စားပြောတာနော်ပစ္စည်းတစ်စုံတရာကိုကိုယ်နဲ့မကွာအမြဲတမ်းဆောင်းထားတာ ဟုတ်လားတရားကြတော့ပစ္စည်းလိုတစ်စုံတရားလိုအကောင်အထည်ဝတ္ထုမြင်ရတာမဟုတ်ဘူးအဲ့တော့စိတ်ထဲမှာထက်ထက်ပြီးတော့ဖြစ်အောင်လုပ်ရတာကိုဆောင်းနေလို့ပြောတာတရားဆိုတာဆောင်းထားတိုက်တယ်အဲ့ဒါကိုအပ္ပနိဟိကနောက်တစ်ခုဒိဗေကဘုန်းဘုန်းတို့တရားနေမန္တလေးလေးကိုသွားမယ်ဆိုရင်မန္တလေးသွားတဲ့ကားပေါ်ကိုတက်လိုက်သွားမယ်ဆိုရင်အဲ့ဒီကားကြီးကကိုယ့်ကိုမန္တလေးကိုရောက်အောင်ဆောင်းသွားတာဒီဒိဗေနော် အပယ်လေးပါးကိုမကြောက် တစ်ဆင့်နိဗ္ဗာန်ချမ်းသာကိုရောက်အောင်ကိုယ်ကိုသဲဆောင်သွားတဲ့လို့တရားလို့ခေါ်တရားဆိုတာဆောင်သွားနိုင်တဲ့သွန်တတ္တိရှိတယ်ဆင်းရဲခြင်းစီကနေချမ်းသာခြင်းစီကိုရအောင်ဆောင်သွားမှာသူကသူ့ဘောတော့ကိုတက်စီဖို့လိုလို့နော်ပူလောင်ခြင်းစီကနေပြီးတော့ချမ်းသာအေးချမ်းခြင်းစီကိုရအောင်တရားကိုဆောင်သွားမှာဒါပေမဲ့တရားကြီးဟူသောယင်မောတော့ကိုကတက်ပြီးတော့စီးဖို့လိုလိမ့်မယ်ကိုကမစီးဘူးဆိုရင်တော့ तू ကကိုကမှသူ့ကိုစီးမှသူ့ဘောမှာကိုမစီးတာကိုဘလို့ तू ကဆောင်သွားမှာလို့ ဟုတ်လားဒါကြောင့်တရားဆိုတာကိုကသူ့ကိုဆောင်းထားရင်သူကလည်းကိုယ့်ကိုပြန်ပြီးတော့ဆောင်းသွားတဲ့သဘောရှိဒီဆောင်းဆိုတဲ့စကားလုံးလေးကပေချာလေးစဉ်းစားပြီးတော့နားထားဟိုတော့ဝေဘူးဆိုတော့ဘုရားကြီးအမြဲတမ်းသုံးတယ်ဒီဆောင်းဆိုတဲ့စကားလုံးလေးအမြဲမပြတ်ဆောင်းထားကြတရားကောင်းလုံးလို့ဆိုလို့ရအဲ့တိုင်အမြဲတမ်းတိုက်တောင်းတယ်ဟုတ်လားကိုဩပနိကဆိုတာအဲ့ဒါကိုပြောတာနော် အဲ့ဒါကိုတောင်မျိုးဆိုကြီးကတော့ဘယ်လိုလေးရေးပြဆိုကြီးရေးရတယ်တော်တော်ကောင်းတယ်မိမိစိတ်တွင်တစ်ကြိမ်ထင်းကလေးခွင်အပယ်ဝင်းမီးကွယ်သည်ဖြင့်ကိုယ်ဝဲဝန်းတော်ဆန်းဥဆောင်ကိုမီးလောင်တော်ညာမငိမ့်အားပဲတရားမျက်ရှင်စိတ်ထဲထင်အောင်ကျင့်ဆောင်ခြင်းကထိုက်တန်တော်မူသောတရားတော်တဲ့အလွန်ကောင်းတဲ့အ내တေပဲဟုတ်လားကိုယ်စိတ်ထဲမှာတစ်ခါလောက်တိလိုက်တယ်ဆိုတာမဉဏ်ကိုရည်ရွယ်တာနော်စိတ်ထဲမှာတစ်ချိန်လောက်ဖြစ်လိုက်တာနဲ့အဲ့ဒီဖြစ်လိုက်တဲ့တရားလေးက မိမိစိတ်တွင်တစ်ကြိမ်ထင်ကလေးကွင်အပယ်ဝိမိကွယ်သည်ဖြင့်သုံးသက်တဲ့ပုံကတကယ်တမ်းတော့ဝိဒုက္ခကြီးပဲဒါပေမဲ့သုံးသက်တဲ့ပုံဝိဒုက္ခထဲမှာဘယ်ဝိဒုက္ခအကြီးဆုံးလဲလို့မေးရင်အပယ်လေးပါးဝိဒုက္ခအကြီးဆုံးဟုတ်လားလေးကွင်အပယ်ဝိမိကွယ်သည်ဖြင့်ဝိဒုက္ခထဲမှာအကြီးဆုံးဝိမိကြီးတွေအရင်မဖြစ်တော့ကွယ်ပြောက်သွားအမိုက်ပုံကိုမိရစ်ဆန်လေး ဘာမှမကြည့်ဘူးချစ်လိုက်တယ်မိလေးတောက်မိုက်ပုံကြီးဘလောက်ပဲကြီးကြီးရှုလိုက်တာလည်းဖြစ်သွားပြဖြစ်သွားအကိလေသာအမိုက်တွေကိုဒီမဲ့ညံလေးတို့မီးရမလုပ်ဘူးရှင်းလင်းသွားအောင်လောင်ကျွမ်းပြစ်လိုက်နော်မိမိစိတ်တွင်တစ်ချိန်ထင်းကလေးကွယ်ပဲဝင်းမီးကွယ်သည်ဖြင့်ကိုယ်ဝယ်ဝန်းအောင်ဆံဥရှံကိုမီးလောင်တော်냐မငိမ့်အားပဲတရားမျက်ရှင်စိတ်ထဲထင်အောင်ကျင့်ဆောင်ခြင်းကထိုက်တန်တော်မူသောတရားပါ အဲ့လောက်အစွမ်းတတိကြီးမာလို့အဲ့လောက်ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေလို့ဒီသူတော်ကောင်းတရားကိုသိအောင်လှုပ်တဲ့နဲ့ဘလောက်ထိလှုပ်တဲ့နဲ့ခေါင်းကိုလောင်နေတဲ့မီးကိုငိမ့်သက်တဲ့ဝရိယမျိုးကိုဝတ်ထားတဲ့အင်ကြီးကိုလောင်တဲ့မီးကိုငိမ့်သက်တဲ့ဝရိယမျိုးနဲ့တရားကိုသိအောင်လုပ်တဲ့နေတဲ့တရားသိဖို့အရေးတဲ့ဘယ်ရေးမှဒီရေးလောက်မကြီးဘူးဆိုတဲ့ခံယူချက်မျိုးရှိရမယ်လို့ပြောတာဥမာဘလောက်ကောင်းတော့ အကောင်းမီးလောင်မီးဟေးဆိုကျန်တဲ့အလုပ်တွေကအဲ့ဒီမီးကိုငြိမ်းတဲ့အလုပ်လောက်အရေးကြီးမလားသူဘလို့အရေးကြီးတယ်လူရသားထားလောက်ဒီမှာမငြိမ်းနိုင်ရင်ဘာလို့သေတော့မယ်ဟုတ်လားတောက်လျှောက်ငြိမ်းရမယ်နော်အိုးထားတဲ့အင်ကြီးအခမသိလို့မီးလောင်မီးဘာလို့မလဲဒါကအရေးကြီးဆုံးလို့ဒါရှေ့တန်းတင်ရမယ်အလုပ်နော်ဒါငြိမ်းပြီးမှကျန်တာလောက်အောင်ကျန်တာတွေအောင့်ထားလိုက်အောင်ဟုတ်လားအဲ့လိုပဲတရားကိုသိဖို့မြတ်စွာဘုရားဒီလိုဥမာပေးတာ သူတော်ကောင်းတရားကိုသိဖို့အတွက်ကြိုးစားအထောက်တဲ့နေမှာဝရိယပါခေါင်းကိုလောင်တဲ့မီဝတ်ထတဲ့အင်ကြီးကိုလောင်တဲ့မီကိုငိမ့်သက်တဲ့ဝရိယမျိုးထားရမယ်လို့ပြောဘာဘူးလို့တိသွားပြီဆိုရင်တစ်ချိန်လောက်တိလိုက်တယ်နဲ့အလုံးကိစ္စရှင်းသွားတယ်မိမိစိတ်တွင်တစ်ချိန်ထင်ကလေးခင်ပဲဝင်ပြီးကြသည်ဖြင့်ကိုယ်ဝယ်ဝတ်တော်စာအုပ်ရှောင်ကိုမီးလောင်တော်ကြမငြိမ်းအားပဲတရားမျက်ရှင်စိတ်แท้ထင်အောင်ကျင့်ဆောင်ခြင်းကထိုက်တန်တော်မူသောတရားတော်တဲ့ဩပနိယိကဟုတ်လား အလုံးနေတာတော့ကုသိုလ်မြေကြီးတွေကိုယ်စိတ်နှလုံးထဲမှာစီးဝင်နေတာဘုန်းတို့လေ့ကျင့်နော်နောက်ဆုံးကုန်တော့ပါတော့ပစ္စတံဝရိတဘောဝိညုံဟိတဲ့သူတော်ကောင်းတရားဆိုတာအခြေခံဉာဏ်ရှိတဲ့လူတွေမှသိနိုင်လားအသိဉာဏ်ရှိတဲ့လူတွေမှသိနိုင်လားတုံ့အားနေတဲ့လူတွေမသိနိုင်သူတော်ကောင်းတရားကိုမသိဘူးဆိုရင်လည်းဉာဏ်မရှိလို့နော်ဉာဏ်မရှိဘူးဆိုရင်လည်းသူတော်ကောင်းတရားကိုမသိနိုင်ဘူးဟုတ်လား အဲ့လိုပြောလို့တရားကမျက်နှာလိုက်သလားလို့မတွေးလေနဲ့နော်နော်သိတဲ့သိလိုက်တဲ့ဉာဏ်ပညာရှိမှမလုပ်မှာတော့သိမှာဟုတ်လားဒါကြောင့်တရားချမ်းသာကိုရကြင်တယ်တရားကိုသိကြင်တယ်ဆိုရင်သိအောင်မလုပ်ဖို့လို့တော့ဉာဏ်ပညာကိုရှာဖို့လိုတာအဲ့လိုတရားကုံတော်တွေကိုဘုန်းဘုန်းတို့စဉ်းစားမယ်ဆင်ခြင်မယ်ဆိုလို့ရှိရင်ခုနကပြောခဲ့တဲ့အကျိုးကျေးဇူးများစွာကိုဖြစ်ထွန်းစေတဲ့ကောင်းမှုမြေကြီးကိုယ်စိတ်နှလုံးထဲမှာစီးဝင်အောင်ကြိုးစားနေတာအဲ့လိုနားလည် နောက်တတိယကောင်းမှုမြင့်အဲ့ဒါကျတော့ဗာပြောတော့နောက်တန်ခေအဝိစ္စပတန်တော်နောက်တန်ဃာတော်တို့ရဲ့ဂုံကျေးဇူးကိုယုံကြည်တာကြီးညိုတာဒီနေ့မှာတန်ဃာကနှမျိုးရှိတယ်နောက်သမုဒိတန်ဃာပရမတ္ထတန်ဃာနှမျိုးရှိတယ်နောက်သမုဒိတန်ဃာဆိုတာကဘုန်းတို့လိုတိမ်ထဲမှာနောက်တန်ဃာတွေကဝိုင်းပြီးတော့သမုဋ္ဌာလို့ကမောဇာနဲ့သမုဋ္ဌာလို့ဖြစ်လာတဲ့တန်ဃာမျိုး ဟုတ်လားအဲ့ဒီသမုဒိတံဃာဆိုတာကျတော့ तू ကအကောင်းလည်းရှိတယ်အဆိုးလည်းရှိတယ် तू ကတော့ရောနေတာပေါ့ကိလေသာမှမကင်းကြသေးတာပေါ့ဟုတ်လားနောက်အရိယတံဃာဆိုတာကျတော့ဘာပြောလို့လဲမလေးပါးပူလေးပါးကိုရထားပြီးသားပုဂ္ဂိုလ်နောက်တစိတ်တိတာပဲဖြစ်စီပြည့်ပြည့်စုံစုံပဲဖြစ်ဖြစ်ရထားတဲ့ပုဂ္ဂိုလ်တွေကိုအရိယတံဃာလို့ခေါ်တယ်ဟုတ်လားအဲ့လိုတန်ဃာတော်ရှင်မြတ်တွေဟာတဲ့ကုံတော်ကျေးဇူးတော်ဘယ်နှမျိုးနဲ့ပြည့်စုံတယ်လို့ကြားဘူးတော့ကိုမျိုး ဟုတ်လားအကြောင်းကုန်၄မျိုးအကျိုးကုန်၅မျိုးဒီလိုခွဲတာလည်းရှိတယ်အကြောင်းကုန်၄မျိုးကသုပတိပန်နောဘဂဝါတော်တဝကတံဟောဥစုပတိပန်နောညာယပတိပန်နောတာမိစိပတိပန်နောဟုတ်လားသုပတိပန်တော်ကောင်းမွန်စွာကျင့်ကြံတော်မူရတယ်ကောင်းကောင်းကျင့်ကြကြည်ရွယ်ချက်ကောင်းကောင်းနဲ့လမ်းမှကျင့်ကြဒါကောင်းကောင်းကျင့်ဥစုပတိပန္နဆိုရိုးရိုးသားသားဖြောင်းဖြောင်းမှန်မှကျင့်ကြ လိညာလေပြာကောက်ကျစ်ပြီးတော့ကျင့်တာမဟုတ်ဘူးညာယပฏิပန္နမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်အလို့ငါကျင့်ကြတယ်ပန်းတိုင်းရှိတယ်ပေါ့နော်ပါမိစိတ်ပฏิပန္နအယူသေးခံယူခြင်းနဲ့ထိုက်တန်အောင်ကျင့်ကြတော်မူရတယ်ဒါအကြောင်းကုန်လေးပုံ၄ပါးလို့ခေါ်တာဟုတ်လားအဲ့လိုကျင့်လို့ရှင်ဘာဖြစ်နိုင်တော့အရိယာဖြစ်နိုင်တယ်မဉ္ဇဉ်ပူဉ္ဇဉ်ကိုရနိုင်တယ်အဲ့လိုရသွားပြီဆိုမြတ်စွာဘုရားဘယ်လိုဟောတော့ယရိဒံစတ္တာရိပုရိသယုဂာတိအထပုရိသပုဂ္ဂလာ၄စုံ၈ပုံအရိယာတိပိသတ္တံပါ ၄စုံစတ္တာရိပုရိသယုဂာတိယောက်ျားမြတ်၄စုံအထပုရိသပုဂ္ဂလာဟော၄စုံ၈မျိုးဟုတ်လားအရိယတန်ခါအဲ့လိုအရိယဖြစ်သွားပြီဆိုလို့ရှိရင်ဂုဏ်တော်ကျေးဇူးတော်၅မျိုးနဲ့ပြည့်စုံသွားတယ်ဘာတော့အာဟုနေယောပါဟုနေယောဓက္ခိနေယောအစ္စလိကရဏီယောအနုတ္တရပုညခေတ္တလောကတအာဟုနေယဆိုတာ အိုးအရဝေးကြီးကတော့မှဝတ္ထုပစ္စည်းတွေကိုယူပြီးတော့လှူတာကို အလှခံယူတိုက်တယ်တနည်းအားဖြင့်အကျိုးကျေးဇူးများလို့အဝေးကြီးကတောင်တည်ဆောင်ပြီးတော့လှူတိုက်တယ်လို့ပြောတာပါဟုနေရဆိုတာအလွန်မွန်မြတ်တဲ့ဧည့်သည်အတွက်ရည်ရွယ်ထားတဲ့ဝတ္ထုပစ္စည်းမျိုးတွေကိုတောင်အလှခံယူတိုက်တယ်မြင့်မြတ်လို့အာဟုနေရပါဟုနေရဒက္ခိနေရတဲ့တမလွန်လောကကောင်းကျိုးချမ်းသာရဖို့အတွက်ရည်ရွယ်ပြီးတော့အလှူဒါနမျိုးကိုအလှခံယူတိုက်တယ် အင်ဇတိကရဏီယလက်အုပ်ချီမိုးရှိခိုးခြင်းကိုခံယူတိုက်တယ်အနုတ္တရပုညခေတ္တလောကတတလောကလုံးရဲ့ကောင်းမှုဒီဟုသောမျိုးစေ့ကိုစိုက်ပျိုးကျဲချရာလေယာမြေကောင်းတစ်ပွဲဖြစ်သွားတယ်တဲ့ဘုန်းတော်စိုက်ပျိုးရေးလုပ်ပြီးဆိုရင်မြေကအလွန်စကားပြောတာပေါ့နော်မြေညံ့တယ်ဆိုရင်အတိနာလည်းပဲဖြစ်သွားညံ့သွားဖြစ်ထွန်းတော့ကြတိကုန်းလိုဟာမျိုးသွားဆိုင်မိမယ်ဆိုတော့ခမသိရင်မျိုးစေ့တောင်ဆုံးသွားတယ်ဟုတ်လား အဲ့ဒါအရိယတန်ခါဖြစ်သွားပြီဆိုရင်သူကလေယာမြေကောင်းလိုဖြစ်သွားတယ်နည်းနည်းလောက်စိုက်ပြိုးလိုက်တာနဲ့အများကြီးတိုးတက်ကြီးပွားမှုကိုရရှိတယ်ဒါကြောင့်မြတ်စွာဘုရားမြေကောင်းတဲ့ဥမာပေးတာဒါအလုံးမကောင်းတဲ့ဥမာပါဟုတ်လားအဲ့ဒါလိုတန်ခါတော်ရှင်မြတ်တို့ရဲ့ဂုဏ်ကိုဘုန်းဘုန်းတို့စဉ်းစားမယ်စဉ်းကျင်မယ်ဆိုရင်ဒါပါတော့ကောင်းမှုမြေကြီးကိုယ်တန်တန်မှာရှိရှင်းနေတာသုံးစင်းရှိပြီနော်ကောင်းမှုမြေကြီးနောက်ဆုံးကောင်းမှုမြေကြီးကဘာလို့ဆိုတော့လူသားတွေနဲ့ပြောရင်အာဘတိလ မကြိုးမပေါက်မပြောင်းမကြဟုတ်လားအစာသိခါကိုအဆုံးသိခါကိုပြက်နေတာမဟုတ်အလဲအားဖောက်ပြီးတော့ပြက်တာလည်းမဟုတ်ဟုတ်လားခုံကျော်ကွက်ကြားပြက်နေတာလည်းမဟုတ်ငါးပါးလုံးပြည့်ပြည့်စုံစုံဖြူရှင်တန်ရှင်းအောင်ဆောင်ထိန်ထားဒါကိုမကြိုးမပေါက်မပြောင်းမကြဟုတ်လားအရိယာသူတော်ကောင်းကြီးတွေနှစ်သက်ကြတယ်အဲ့ဒီမှာဘုစိတ်တတိဆိုတဲ့စကားလေးပါတယ်အဲ့ဒါပေါင်းဆို တဏှာအရှင်သခင်ရဲ့လက်ကလွတ်လွတ်တဲ့သခင်အဖြစ်ဖြစ်တဲ့သီလာမျိုးနော်ဘုဇိတတဏှာကျွံဖြစ်ကနေလွတ်တယ်နော်တစုံတစ်ခုရလို့မှုနဲ့နော်စောင့်ထိန်တဲ့ကျင့်သုံးတဲ့သီလာမျိုးမဟုတ်ဘူးနော်တန်တရားဝဆင်းရဲကလွံ့မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စောင့်ထိန်ကျင့်သုံးထားတဲ့သီလာနော်အဲ့လိုမျိုးအလွန်မှရည်ရွယ်ချက်ကောင်းအောင်နဲ့ကျင့်သုံးထားတဲ့နော်တမာတိကိုဖြစ်ဖြစ်ထွန်းစေတဲ့နော်ကိုချင်းသီလာ အဲ့ဒီသီလနဲ့ပြည့်စုံလို့ရှိရင်အဲ့ဒါလည်းဘာလို့ဆိုတော့ကောင်းမှုမြည်ကြီးပဲဟုတ်လားကောင်းမှုမြည်ကြီးပဲနှမျိုးတော့လေးမျိုးမြတ်စွာဘုရားရဲ့ဂုဏ်ရည်သွေးကိုသိအောင်မြင်အောင်နားလည်အောင်လေ့လာလိုက်စာမှတ်သားပြီးတော့ကိုယ်စိတ်ထဲမှာစဉ်းစားမယ်ဆင်ခြင်မယ်နှလုံးသွင်းမယ်မြတ်စွာဘုရားကြည်ညိုမယ်မြတ်နိုးမယ်ဆိုရင်တပါတော့ကောင်းမှုမြည်ကြီးရှိတယ်တရားတော်ရဲ့ဂုဏ်ရည်သွေးတွေကိုသိအောင်မြင်အောင်နားလည်အောင်လေ့လာလိုက်စာမှတ်သားပြီးတော့စဉ်းစားဆင်ခြင်နှလုံးသွင်းပြီးတော့ကြည်ညိုမယ်မြတ်နိုးမယ်ဆိုရင်တပါတော့ ကုသိုလ်မြေကြီးစီးနေတာကောင်းမှုမြေကြီးစီးနေတာတော့တန်ဃာတော်တို့ရဲ့ဂုဏ်ကိုသိမြင်နားလည်အောင်လေ့လာလိုက်စမှတ်သားပြီးတော့စဉ်းစားဆင်ခြင်နှလုံးသွင်းရတဲ့ကြီးညိုမဲ့မျက်နှာမရှုတာပါတော့ကောင်းမှုမြေကြီးစီးနေတာဟုတ်လားအရိယာတွေအလုံးမနှစ်သက်မျက်နှာကြတယ်တော့သူ့ကြုံအဖြစ်ကလွတ်တယ်ဟုတ်လားတမာတိကိုဖြစ်စွန်းဖြစ်ထွန်းစေတဲ့တော့ကိုချင်းတီလာကိုစောင့်ထိန်မယ်ချွေလာပါတော့ကောင်းမှုမြေကြီးစီးနေတာဟုတ်လားကောင်းမှုမြေကြီးပဲနှမျိုးတော့ ၄မျိုးဟုတ်လားအဲ့တော့အဲ့ဒီကောင်းမှုမြည်ကြီး၄မျိုးကိုဘုန်းဘုန်းတို့နော်ဘယ်စကလုံးလေးတွေကိုပို့ပြီးတော့မှတ်မှတ်မိစေခြင်းတော့ခုပြောတဲ့ဂုဏ်တော်တွေကတော့နားထဲမှာရင်းနှီးကြပြီလားမြတ်စွာဘုရားဒီလိုလေးဟောလိုက်တဲ့အခါကျတော့ပို့ပြီးတော့တန်ဖိုးကမြင့်လာတော့နော်တဘာဘုံကပို့ပြီးတော့မှတ်မိစေခြင်းတော့ဆိုတော့စစရင်ပြောလိုက်တဲ့ဒီကောင်းမှုမြည်ကြီး၄မျိုးသည်ဘလို့စွမ်းအာတိတင်တွေရှိတယ်ဆိုတာမြတ်စွာဘုရားစပြီးတော့ပြောတဲ့စကလုံးလေးတွေ မမိစေခြင်းလေဟုတ်လားပုံညာပိတံတော့ကုသလပိတံတော့ကောင်းမှုမြစ်ကုသိုလ်မြစ်၄မျိုးရှိတယ်အဲ့ဒါဘာဖြစ်တော့ဒုက္ခတာဟာကောင်းမှုချမ်းသာဒုက္ခကိုဆောင်ပေးလိုက်တယ်ဟုတ်လားသောဝကိကမုံမြတ်တဲ့အာယုန်တွေကိုပေးလိုက်တယ်ဒုက္ခဝိပါကအောင်းကျိုးချမ်းသာတည်းဟုသောအကျိုးအာတိတင်ရှိတယ်တက္ကတံဝတ္တနိကနတ်ပြည်ကိုရောက်စေတတ်တယ်အိဋ္ဌာယ ကိုလိုချင်တာကိုပေးလိုက်တယ်ကံတာယကိုနှစ်သက်တာကိုပေးလိုက်တယ်မနာပါယကိုမျက်နှိုးတာကိုပေးလိုက်တယ်ဟိတာယကြီးပွားလိုက်မယ်ဒုက္ခယချမ်းသာလိုက်မယ်စွန့်ရည်တတိဘယ်နှမျိုးပြောတာလဲကိုမျိုးတောင်ပြောတာနော်ဟုတ်လားဒါတွေကိုဘုန်းဘုန်းတို့အမိတ်မတုံယုံကြည်တဲ့စိတ်နဲ့ကိုယ်တန်တမှာဒီကောင်းမှုမြည်ကြီးတွေစီးအောင်မလုပ်ဖို့လို့တော့စ조사အထုတ်ဖို့လို့ဟုတ်လား နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အထိနောက်ဆုံးအတိတ်တင်ကြီးကြီးမားတဲ့ဒီကုသိုလ်ကောင်းမှုကြီးတွေကိုယ်တဏ္ဍာမဖြစ်အောင်ကြိုးစားကြဒါဥပုတ်တရားပေါ့နော်ဒါကုသိုလ်ကောင်းမှုများပြုလုပ်ကြရင်ဖြင့်တရားဒေသနာများနာယူကြရတဲ့အခါမှာကိုယ်စိတ်ထဲမှာတရားနေတဲ့လုံးကပြောခဲ့တယ်နော်ယုံကြည်မှုတတ္တတရားသိမြင်နာလည်းမှုပညာတရားအခုပညာတိုးတာပေါ့နော်။အော်ဒီလိုစိတ်တွေဖြစ်အောင်လုပ်ရင်ဒီလိုအကျိုးကျေးဇူးတွေကိုရတတ်တဲ့ဒါမြတ်စွာဘုရားတည်တော်မူမြင်တော်မူတဲ့အတိုင်းဟောထားတာ ဘုန်းဘုန်းတို့မှာပါတော့တိခွင့်ရနော်အဲ့တော့ကိုကလုံးတက်ကင်တတ်မယ်ဆိုလို့ရှိရင်နော်အေးအေးစီစီငြိမ်ငြိမ်ချမ်းချမ်းလုံရင်ကင်နဲ့အလွန်မမြတ်တဲ့ကောင်းမှုကြီးတွေကိုယ်တဏ္ဍမှာဖြစ်အောင်လုပ်လို့မရဘူးလားရတယ်ဟုတ်လားကဘာဖြစ်သွားတော့ပညာတိုးသွားတာနော်ယုံကြည်မှုတတ်တာတရားတွေလည်းတိုးသွားတာအော်ဒါတွေကဒီလိုကောင်းတာပါလားလို့ခုစိတ်ထဲမှာသိလိုက်ရတာအလွန်မမြတ်တဲ့ကောင်းမှုတစ်မျိုးလည်းထပ်ပြီးတော့ဖြစ်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ် ဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့သည်အပမနာဆိုတဲ့တတိတရားလက်ကင်ထားပြီးတော့မိမိတို့စ조사အထုတ်နေစေကုသိုလ်ကောင်းမှုများစ조사အထုတ်ခဲ့ကြတဲ့ကုသိုလ်ကောင်းမှုများအဲ့ဒီကုသိုလ်ကောင်းမှုအစွစွတို့ရဲ့အစွမ်းတတ္တိကြောင့်မဉ္ဇဉ်ပညာမြင့်နိဗ္ဗာန်ကိုလျင်မြန်ထုတ်ချောင်းမျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း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 အရှင်ဘုရားယတိတော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနာတိလသမာဓိပညာကုသိုလ်ကောင်းမှုဆုစုတို့သည်မေညာပုညာယနေ့ပါကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့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 ကိုးပွားမိဘဆွေမျိုးသားချင်းတို့အားအစထား၍32ဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမျှအေဝေငှပါ၏အမျှရကြ၍ကိုယ်စိတ်နှင့်ဖြာကိုယ်စိတ်နှင့်ဖြာကျမ်းပါ ချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ရောဘုရားပါတော်တာတုတာတုတာတုကုသိုလ်အမြတ်အမြတ်အမြတ်ရှိတော် ကိုယ်စိတ်နှဖျားချမ်းသာချမ်းသာကြပါစေ။